ခန်းကြီး63အငယ်1မှ6တင့်တယ်သောအဝတ်တစားဆင်ခြင်းကြီးသောတကူကြောင့်ဝါချွားခြင်းရှိ၍ပန်းဆိုးသော အဝတ်ကိုဝတ်လျက်အေဒုံပြည်ဘောဇရမြို့မှလာသောဤသူကားအဘယ်သူဖြစ်ပါလိမ့်မည်နည်းဖြောင့်မတ်ခြင်းတရားကိုဟော၍ကဲတင်ခြင်းငှာတကူကြီးသောငါပေသည်ကိုရိုသည်အပေကြောင့်หนีသော အဝတ်ကို ဝတ်တော်မူသည် အဝတ်တော်သည်စပျစ်သီးကိုနင်းနယ်သောသူ၏အဝတ်နှင့်အဘယ်ကြောင့်တူပါသနည်း။စပျစ်သီးကိုငါတယောက်တည်းနင်းနယ်ရပြီ။လူများအထဲကတယောက်မျှမပါ။သူတို့ကိုငါအမျက်ထွက်၍ကျော်နင်းပြီ။ပြင်းစွာအမျက်ထွက်၍နှိပ်နင်းပြီ။သူတို့အသွေးသည်ငါ့အဝတ်ပေါ်မှာဖျန်းလျက်ရှိပြီ။ငါ့အဝတ်တန်ဆာရှိသမျှကိုငါဆိုးပြီ အပြစ်ပေးသောနေ့ရက်ကိုငါအောက်မေ့ပြီငါရွေးနှုတ်သောသူတို့၏နှစ်သည်ရောက်လာပြီငါကြည့်ရှု၍မဆသောသူမရှိ ပိုင်တွေတော်လဲထောက်ပင်သောသူမရှိ ထို့ကြောင့်ကိုလက်သည်ကိုအဖို့ကဲတင်ခြင်းကိုပြုပြီးကိုဒေါသအမျက်သည်ကိုကိုထောက်ပင်ပြီးလူများကိုအမျက်ထွက်၍ကြော်နှင်းပြီးပြင်းစွာအမျက်ထွက်၍ကြက်ကြက်နှိမ်နှင်းပြီး သူတို့အသွေးကိုမြေပေါ်မှတွန်ပြီအငယ်ခုနှစ်မှဆက်လေးဂုဏနှင့်မဟာမေတ္တာတော်အတိုင်းထာဝရဘုရားသည်ငါတို့အားတနာတော်မူသော အရာအလုံးစုံကို၎င်းဤဒေလာအမျိုးသားတို့၌ပြုတော်မူသော မဟာကျေးဇူးတော်ကို၎င်း ထောက်၍ထာဝရဘုရား၏မဟာမေတ္တာတော်နှင့် ထာဝရဘုရား၏ဂုဏ်ကျေးဇူးတော်ကိုငါချီးမွမ်းမည်အကယ်စင်စစ်သူတို့သည်ငါ၏လူဖြစ်ကြ၏တစ္ဆာမပြတ်သောသားလည်းဖြစ်ကြ၏ဟု မိန်တော်မူသည်ဖြင့်သူတို့ကိုကယ်နှုတ်တော်မူ၏အမှုရောက်လေရာရာ၌သူတို့ကိုညှင်းဆဲတော်မမူရှေ့တော်မှဆေလွတ်သောကောင်းကင်တမန်သည်ကယ်တင်လျက် မေတ္တာကရုဏာတော်ရှိသည့်အတိုင်းရွေးနှုတ်တော်မူ၏။ရှေးကာလပတ်လုံးသူတို့ကိုချီဆောင်တော်မူ၏။သူတို့သည်လည်းပုန်ကန်၍တန်ရှင်းသောဝိညာဉ်တော်ကိုနာစေကြ၏။ထိုကြောင့်သူတို့ကိုရံပဲ့ပြု၍စစ်တိုက်တော်မူ၏။ထိုအခါသာရဖျား၏လူတို့သည်ရှေးကာလမောရှိ၏ကာလကို အောက်မေ့ကြ၏။မိမိလူတို့ကိုတိုးတိန်နှင့်တကွ ပင်လေတဲကထုတ်ဆောင်သောဖျားသည်အဘယ်မှာရှိတော်မူသနည်းမိမိလူတို့အထက်၌တန်ရှင်းသောဝိညာဉ်တော်ကိုတွင်းလျက်မောရှိ၏လက်ရနာမှာဘုံကြီးသောလက်ယုံတော်ကိုတွင်၍အထရီတော်ကိုအစဉ်ထင်ရှားစေခြင်းဟာသူတို့ရှေ့မှ ရေကိုခွဲသဖြင့်လွင်ပြင်၌မြင်းကို နှင်တကဲ့သို့ အစည်းအတားမရှိဘဲနက်နဲရာအရ၌သူတို့ကိုဆောင်သွားသောဖျားသည်အဘယ်မှာရှိတော်မူသနည်းကြိုင်တဲ့သို့တိုးနွားဆင်းသွားတဲ့ကဲ့သို့သာဝရဖျား၏ဝိညာဉ်တော်သည်ငြိမ်ဝှက်ရသောအခွင့်ကိုပေးတော်မူ၏ထိုသို့အတရေတော်ကိုထင်ရှားစေခြင်းငှာကိုယ်တော်ဤလူတို့ကိုဆောင်သွားတော်မူပါပြီအငယ်၅မှ၁၉ ကောင်းကင်ဘုံကငုံကြည့်တော်မူပါတန်ရှင်း၍ဘုံကြီးသောနေရာကကြည့်ရှုတော်မူပါ စိတ်တော်အားကြီး၍တကူးကို ပြတော်မူခြင်းဂုဏတော်လှုပ်ရှား၍အကျွန်ုပ်တို့ကိုတနာဆုံမဲ့တော်မူခြင်းသည်အဘယ်မှာရှိပါသနည်းချုပ်တီးတော်မူသလိုအာဗြဟံသည်အကျွန်ုပ်တို့ကိုမတိ ဣဒရေလသည်လက်မခံတော်လဲအကယ်စင်စစ်ကိုရိုသည်အကျွန်ုပ်တို့အဖဖြစ်တော်မူ၏။အိုထာဝရဖျားကိုရိုသည်အကျွန်ုပ်တို့အဖဖြစ်တော်မူ၏။ရှေးကာလမှစ၍အကျွန်ုပ်တို့ကို ရွေးနှုတ်သောဖျားဖြစ်တော်မူ၏။အိုထာဝရဖျားကိုရို၏လမ်းမှအကျွန်ုပ်တို့ကိုအဘဲကြောင့်လွှဲစေတော်မူသည်။ကိုရောကိုမကြောက်ရွံ့မိအကြောင်းအကျွန်ုပ်တို့၏စိတ်နှလုံးကိုအဘဲကြောင့် ခိုင်မာစေတော်မူသည်။ကိုရောဤကျွန်တို့အတွက်အမွေတော်ဖြစ်သောအနွယ်တို့အတွက် ပြန်လာတော်မူပါ။ကိုရောဤတန်ရှင်းသူတို့သည် ခဏသာအစိုးရပြီးမှရန်သူတို့သည်တန်ရှင်းရာဌာနတော်ကိုကြော်နှင်းကြသည်ဖြစ်၍အကျွန်ုပ်တို့သည် ကိုရောမအုပ်ဆိုးဘူးသောသူကဲ့သို့၎င်းနာမတော်ဖြင့်သမုတ်ချင်းကို မခံဘူးသောသူကဲ့သို့၎င်းဖြစ်ကြပါ၏